ခန်းကြီး19အငယ်1မှ30တပံဤတော်ဖေလကကျွန်တော်ဒီလူ12000တို့ကိုရွေးကောက်ပြရစီယနေ့ည၌ပင်ကျွန်တော်ထ၍ဒါဝိဒ်ကိုလိုက်ပါမည်သူသည်မောလျက်လက်အားနည်းလျက်နေစဉ်အခါကျွန်တော်တက်၍သူ့ကိုထိတ်လန့်စေမည်သူ၌ပါသော လူအပေါင်းတို့သည်ပြေးကြ၍ရှင်မြင်းကိုသာ ကျွန်တော်လှုပ်ကြံပါမည် လူအပေါင်းတို့ကိုကိုရောထံသို့ဆောင်ခဲ့ပါမည်။ကိုယ်တော်ရှာသောသူတယောက်တည်းကိုရလျှင်၊လူအပေါင်းတို့သည် ပြန်လာ၍ငြိမ်ဝပ်ကြပါလိမ့်မည်ဟုလျှောက်လျှင်၊ထိုစကားကိုအဗရှလုံနှင့်ဣသရေလအမျိုး အသက်ကြီးသူတို့သည်နှစ်သက်ကြ၏။ထိုအခါအဗရှလုံက၊အာခိလူဟုရှဲကိုလည်းခေါ်ခဲ့။ငါတို့သည်သူ၏စကားကို နားကြားကြကုန်အံ့ဟုဆိုသည်အတိုင်း ဟုရှဲသည်လာ၍အဘရှလုံကအဟိတောဖေလသည်ဤမိသောအကြံကိုပေးပြီးသူ၏စကားကိုနားထောင်တင့်သလိုသို့မဟုတ်တင်ပြောလို့ဟု ဆိုလျင် ဟုရှဲကအဟိတောပေလပေးသောအကြံသည်ယခုကာလ၌မလျော်ပါခမည်းတော်နှင့် သူ၏လူတို့သည်ခွန်အားကြီးသော သူဖြစ်ကြောင်းကို၎င်းယခုမူကားတော၌တန်းငယ်ပြောက်သောဝုံမကဲ့သို့ ပြင်းထန်သောစိတ်ရှိကြောင်းကို၎င်း ကိုတော်သိတော်မူ၏ခမည်းတော်သည်လည်းစစ်သူရဲ့ဖြစ်၍လူများတို့နှင့်အတူမအိတ်တယခုမှသူသည်မြေတွင်တစုံတစ်ခု၌ပုံလျက် နေပါလိမ့်မည်သို့မဟုတ်အခြားသောအရ၌ပုံလျက်နေပါလိမ့်မည်လူအချို့တို့သည်အူးလဲ၍သေလျင် ထိုတရင်ကို ကြားသောသူကအဘရှလုံနောက်သို့လိုက်သောသူတို့သည်ဆုံးရှုံးကြပြီဟုကြားပြောကြပါလိမ့်မည်ထိုအခါရဲရင်သောသူ ရှင်သည်နှလုံးကဲ့သို့နှလုံးရှိသောသူသည်စိတ်ပြက်ပါလိမ့်မည်ခမည်းတော်သည်ခွန်အားကြီးသောသူဖြစ်ကြောင်းကို၎င်းသူ၌ပါသောသူတို့သည်ယဉ်ကျင်တတ္တိရှိသောသူဖြစ်ကြောင်းကို၎င်းဤဂရလအမျိုးသားအပေါင်းတို့သည်သိကြပါ၏အငယ်7မှ14တို့ဖြစ်၍ကျွန်တော်သည်အကြံပေးပါမည်ဒံမြို့မှဆ၍ဘေရရှေဘမြို့တိုင်အောင် ဣဒေလအမျိုးသားအပေါင်းတို့သည်အရေအတွက်အားဖြင့်သမုဒ္ဒရာသဲလုံးနှင့်အမျှကိုယ်တော်ထံ၌စည်းဝေးစေ၍ကိုယ်တော်တိုင်စစ်ချီတော်မူရမည်။ထိုသို့ခမည်းတော်ကို တွေ့သော အရပ်တစုံတခု၌သူ့ထံသို့ရောက်လျှင်၊မြေပေါ်မှာနှင်းကျသကဲ့သို့သူ့ကိုလွှမ်းမိုး၍သူနှင့်သူ၌ရှိသော သူတယောက်မျှမကျန်ကြွင်းရ။၎င်းနည်းခမည်းတော်သည်မြို့တမြို့ထဲသို့ဝင်လျှင် ဣတေလအမျိုးသားအပေါင်းတို့သည်ကြိုးများကို ယူခဲ့၍ထိုမြို့၌ကျောက်စရစ်တခုကိုမျှမကျန်စေခြင်းငှါချိုင့်ထဲသို့ဆွဲချရကြမည်ဟုလျှောက်လေသော်၊အဗရှလုံနှင့်ဣသရေလအမျိုးသားအပေါင်းတို့က၊အာခိလူဟုရှဲပေးသောအကြံသည်အဟိသောဖေလပေးသောအကြံထက်သာ၍ကောင်းသည်ဟု ပြောဆိုကြ၏။အကြောင်းမူကား၊ထာဝရဘုရားသည် အဘရှလုံ၌ဘေးရောက်စေခြင်းဟံအဟိတောဖေလပေးသောအကြံကောင်းကိုဖျက်စေမိအကြောင်းစီရင်တော်မူ၏အငယ်၅မှ22ထိုအခါဟုရှဲသည်ယေပရောဟိတ်ဇာဒုတ်နှင့်အဗျာတာတို့အားအဟိတောဖေလသည်ဤမိသောအကြံကိုအဘရှလုံနှင့်ဣဒရေလအမျိုး အသက်ကြီးသူတို့အားပေးပြီးကျွန်ုပ်သည်လည်းဤမိသောအကြံကိုပေးပြီး သို့ဖြစ်၍ဒါဝိဒ်ထံသို့အလျင်အမြန်စေလွှတ်၍ယနေ့ညမှာတောလွင်ပြင်၌မနေပါနှင့်။အလျင်အမြန်ကူးသွားပါ။သို့မဟုတ်လျှင်ရှင်ဘုရင်နှင့်လူအပေါင်းတို့သည် ဆုံးရှုံးခြင်းသို့ရောက်ကြလိမ့်မည်ဟုကြားလျှောက်မည်အကြောင်းမှာလိုက်သဖြင့်၊ယောနသန်နှင့်အဟိမတ်သည်မြို့ထဲသို့ဝင်လျှင် သူတပါးမြင်မည်စိုးသောကြောင့်၊အင်္ရောဂေလရွာနားမှာနေရစဉ်တွင် မိန်းမကလေးတယောက်သွား၍ပြောသည့်အတိုင်းသူတို့သည်ဒါဝိမိကြီးထံသို့သွား၍ရှောက်ကြ၏တို့ရတွင် လူကလေးတယောက်သည် ထိုသူတို့ကိုမြင်၍အဘရှလုံအားရှောက်လေ၏သူတို့သည်အလင်းမြန်သွား၍ဘာဟုရေမြို့တွင်အိမ်တိမ်တို့ဝင်သည်ဖြင့်ထိုအိမ်ဝင်းထဲမှရှိသော ရေတွင်းသို့ဆင်း၍မိမသည် ရေတွင်းဝကိုဖုံးပြီးမှဆံကိုလှမ်း၍ထားသောကြောင့်ထိုအမှုသည်မထင်ရှား အဘရှလုံဤကျွန်တို့သည်ထိုအိမ်သို့ရောက်၍အဟိမနှင့်ယောနသန်တို့သည်အဘယ်မှရှိသနည်းဟုမိမအားမေးလျင် မိမကချောင်းတစ်ဖက်သို့ကူးကြပြီဟု ပြောသည်ဖြင့်သူတို့သည်ရှာ၍မတွေ့သောအခါယေရုရှလင်မြို့သို့ပြန်သွားကြ၏ပြန်သွားသောနောက်အဟိမနှင့်ယောနသန်သည် ရေတွင်တက်ကတက်၍ဒါဝိမင်းကြီးထံသွားပြီးလျှင် မြစ်တစ်ဖက်သို့အလင်းမြန်ထ၍ကြွတော်မူပါ အဟိသောဖေလသည်ကိုရောတဖက်၌ဤမည်သောအကြံကို ပေးပါပြီဟုလျှောက်တော်ဒါဝိနှင့်လူအပေါင်းတို့သည်ထ၍ယော်ဒန်မြစ်ကို ကူးကြ၏မိုးလင်းသောအခါမကူးသောသူတယောက်မျှမရှိအငယ်23မှ29အဟိသောဖေလသည်မိမိပေးသောအကြံကိုမလိုက်ကြသည့်အကြောင်းကိုသိမြင်သောအခါမြဲကိုကုန်းဤတင်စေပြီးလျှင်ထ၍မိမိနေရင်းမြို့ မိမိအိမ်သို့သွားသည်ဖြင့်အိမ်မှုအိမ်ရင်းများကိုစီရင်ပြီးမှလေချိုးတက်၍တေလေ၏ဘိုးဘေးတို့တင်းကြိုင်း၌တင်းကြိုကြ၏ဒါဝိဒ်သည် မဟာနေမြို့သို့ ရောက်လေ၏အဘရှလုံသည်လည်းဣဒေလလူအပေါင်းတို့နှင့်အတူယော်ဒန်မြစ်ကိုကူးလေ၏အဘရှလုံသည်ဘိုလ်ချုပ်မင်းယောဘအရာ၌အာမတကိုခံထား၏အာမတကယောဘအမိဇေရုယာ၏ညီမ နာဟသမီးအပိဂဲလနှင့်စုံဖက်သောဣရှမေလအမျိုးယေတာဤသားဖြစ်သည်ဤဒေလအမျိုးသားတို့နှင့်အဘရှလုံသည်ဂိလပြည်၌တက်ချကြ၏ဒါဝိဒ်သည်မဟာနေမြို့သို့ရောက်သောအခါအာမုန်ပြည်ရဗာမြို့သားနာဟဤသားရှောဘိလောဒေဘာမြို့သားအမေလဤသားမာခိရဂိလအမျိုးယောခေလေမြို့သားဗာစီလဲတို့က ထိုလူတို့သည်တော၌ရေစာငတ်မွတ်လျက်ပင်ပန်းလျက်နေရပါသည်တကားဟုဆို၍ဒါဝိဒ်နှင့်သူ၏လူများစားเสียဘို့ဂျုံဆန်၊မူယောဆန်၊မုံညက်၊ပေါက်ပေါက်မျိုး၊ပဲမျိုး၊ပြားရည်၊နို့ဒန်း၊သိုးဒိန်ခဲနှင့်တကွာအိယာလင်ပန်းမြေခွက်များကို ဆောင်ခဲ့ကြ၏